ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်တွေတဲကဦးဇင်းတို့ဝိဇယသုတ်တံသုတ်တနိပတ်ပါဠိတော်မှာလာတဲ့ဝိဇယသုတ်တံကိုအခြေခံပြီးတော့ယနေ့အတုပဘာဝနာတရားတော်များ ဦးဇင်းတို့ဒီနေ့ဟောကြားပေးပါမယ်အတုပဘာဝနာအကြောင်းဦးဇင်းတို့ရဲ့ခန္ဓာကြီးရဲ့အရှိအမှန်တွေရသော်ဖျားဝိဇယသုတ်တံမှာဟောခဲ့တာအခြေခံပြီးတော့ဒီနေ့ဦးဇင်းတို့ဒကာဒကမတွေလည်းကိုယ်ခန္ဓာကိုပြန်ပြီးတော့စစ်ဆေးရအောင်ကိုယ့်ရဲ့ခန္ဓာကြီးဟာအရှိအမှန်သဘောကဘာလဲဆိုတာ သိဖို့ရအတွက်ဒီနေ့ဦးဇင်းတို့ဒီတရားတော်ကိုဟောကြားပေးမှာပါဦးဇင်းတို့ရဲ့ရထားတဲ့ဒီခန္ဓာကိုယ်ကြီးဟာရသော်ဖျားဉာဏ်တော်မြင်တဲ့ဦးဇင်းတို့ပုထုဇဉ်တွေသိနေတဲ့ဉာဏ်အမြင်တွေဘလို့ကြွားချလဲလို့ပြန်ပြီးသုံးတတ်ရ ဦးဇင်းတို့ရထားတဲ့ခန္ဓာကြီးဦးဇင်းတို့အလုံးတွေရတော့ဒီခန္ဓာကိုယ်ကြီးကိုငါကိုငါဟာငါဥစ္စာငါသွားတယ်ငါလာတယ်ငါထိုင်တယ်ငါစားတယ်ဆိုပြီးတော့တငါငါနဲ့ယူဆွဲနေကြတာအရိယာသူတော်ကောင်းကြီးတွေကတော့ဒီခန္ဓာကိုယ်ကြီးကိုယွန်ညတယ်မုံညတယ်ဒီခန္ဓာကြီးရှိလို့ဒီဒုက္ခတွေအကုန်ရတာ ခန္ဓာရဲ့ဒုက္ခတွေဒီခန္ဓာကြီးကို ကြည့်ပြီးတော့အရှင်သာတိဗုဒ္ဓရာမထေရမြတ်ကြီးကတော့ရသော်ဖေဟာတဲ့လေဘင်းမှာခွေးသေးကောင်ပုံကြီးဆွဲထားတဲ့လူဟာအဲ့ဒါကြီးကိုမကြည့်ခြင်းမမြင်ခြင်းသလိုပဲဖေရတယ်တပည့်တော်လည်းပဲတပည့်တော်ရဲ့ခန္ဓာကြီးကိုကြည့်ရတာလေဘင်းမှာခွေးသေးကောင်ပုံကြီးဆွဲထားသလိုပဲ ခန္ဓာကြီးကိုမြင်ရတာယွန်းတယ်ဖေဟာမုန်းတယ်ဖေဟာဆက်ဆုပ်တယ်ဒီခန္ဓာကြီးကိုကြည့်ကိုမကြည့်ခြင်းလောက်အောင်တိတပည့်တော်ခန္ဓာကြီးမုန်းပါတယ်ဖေဟာရသော်ဖေဟာလည်းချက်သားတော်တဲ့မင်းတို့ရထားတဲ့ခန္ဓာကြီးအခုအရေပြားတွေဖုံးအုပ်အဝတ်တွေနဲ့ဖုံးအုပ်ထားလို့တာမင်းတို့ဒီခန္ဓာကိုယ်ကြီးအတွင်းပြင်လှန်ပြီးများ အပြင်လမ်းလျှောက်သွားရင် ကြီးကန်းနေဘလောက်လိုက်ထိုးမှမသိဘူးဒီခန္ဓာကြီးရဲ့ဒါအဖြစ်မှန်နေကိုမြင်စေခြင်းလို့သိစေခြင်းလို့နော်ကြောင့်မို့ဦးဇင်းတို့ရဲ့ဒီခန္ဓာကိုအဖြစ်မှန်နေဟောခဲ့တဲ့သုတ်တန်တွေထဲမှာဝိဇယသုတ်တန်ဆိုတာရှိပါတယ်တဏှာယာကကိုအောင်နိုင်ခြင်းနော် တဏှာယာကကိုအောင်နိုင်ခြင်းဆိုတဲ့ဒီသုတ်တံမှာမြတ်စွာဘုရားကတိရိမာဆိုတဲ့အမျိုးသမီးကိုအကြောင်းပြုပြီးတော့ဒီသုတ်တံကြီးဟောပေးခဲ့တာတတ္တဝါတွေကျွတ်တန်းဝင်ကြမှာသိလို့မြတ်စွာဘုရားကတိရိမာဆိုတဲ့အမျိုးသမီးဟာအမတန်မှလှပချောမောပြီးတော့သူတို့ရှေးခေတ်ကတော့သူတို့ ရာဇကြုံပြည်ရဲ့အလှမယ်ပေါ့အဲ့တော့သူ့ရဲ့အမေကလည်းပြည်တသာပဲအဲ့တော့ဒီသမီးလေးမွေးလာတော့သူတို့လုပ်ငန်းနဲ့တင့်တော်တယ်ဆိုပြီးတော့သူ့ကိုမွေးသားထားဆက်ပြီးတော့မွေးတာပေါ့တာယောက်ျားလေးမွေးတော့တာယောက်ျားလေးကတော့စွန့်ပြလိုက်တာအဲ့ဒါကအဖေရမင်းသားကကောက်မွေးသားတဲ့ကလေးနောက်ဆုံးတော့ဇီဝကဆိုတဲ့ဆေးဆရာကြီးဖြစ်တာအဲ့ဒါလည်း သီရိမာရဲ့အကူပေါ့အဲ့တော့သီရိမာဆိုတဲ့မျိုးသမီးကရှင်မြင်ရဲ့သီးသန့်အမိန်ကြောညာစာနဲ့ခန့်ခံထားရတဲ့ပြည်ပြည်တစားဘဝနဲ့သူကဘဝမှာနေထိုင်ရတယ်နေထိုင်ရပြီနေထိုင်ရတော့လည်းပဲသူကဒါနသီလတွေအရန်လောက်တယ်တဲ့သူ့ဘဝအကြောင်းမလှလို့ဒီလိုဘဝရောက်ရပြီရောက်ရညာတော့လည်းပဲ အဲ့ဒါကောင်းမှုတရားတွေအများအားလောက်ပြီးတော့အဲ့လိုနဲ့နေရင်းနဲ့ဒီနေ့ကျတော့ရဟန်းတော်လေးတစ်ပါးကသီရိမာဆွန်းလောင်းတဲ့အိမ်ကိုကြွသွားတာကြွသွားပြီးတော့အဲ့ဒီရဟန်းတော်လေးကသီရိမာမျိုးသမီးကအဲ့ဒီနေရာဖျားနေတာဖျားနေတဲ့ အဲ့ဒီသီရိမာအမျိုးသမီးလေးကိုဖြားနေတဲ့သီရိမာအမျိုးသမီးလေးကိုညင်ပြီးတော့ဆွဲလန်းမှုဖြစ်တာ။အော်ကျမကြီးမကောင်းတဲ့အချိန်တော့မှသူဒီလိုဖြစ်နေသေးတာ။ကျမကြီးကောင်းပြီ။တာမန်ချိန်ဆိုဘလောက်လှမလဲလို့အတုဘယုတ်ကိုသူ့ဘလို့သွားထင်ခဲ့တာ။ဆွဲလန်းပြီးတော့အကြောင်းပြန်ရောက်ပြီးတော့ တမိုင်မိုင်တထွေတွေနဲ့မစားနိုင်မအိတ်နိုင်ဖြစ်အဲ့ဒီလိုမစားနိုင်မအိတ်နိုင်ဖြစ်တဲ့ယဟန်တော်လေးဟာသပိတ်တောင်မဆေးနိုင်ဘူးတဲ့သပိတ်ဘေးချပြီးတော့အဲ့ဒီမှာစိတ်တွေဆင်းရဲပြီးတော့သူ့မှာကိလေသာတွေလွှမ်းမိုးခံနေရအဲ့ဒီကနေပြီးတော့တိတိမာမျိုးသမီးကသေသွားတယ်သေသွားတဲ့အခါကျတော့ ရသော်ဘုရားကဗိမိတာရာမင်းကြီးကိုကာတော်မင်းကြီးတဲ့အဲ့ဒီတိရိဓမာအမျိုးသမီးရဲ့ခန္ဓာကိုယ်ကိုကြီးတွေငှက်တွေခွေးတွေလင်းတာတွေမစားအောင်ထိမ့်သိမ့်ပြီးတော့ဘာမှမလုပ်နဲ့ဒီတိုင်းပဲသူ့ကိုခဏထားပေးပါတဲ့အဲ့ဒါနဲ့သွားပြီးတော့အဲ့ဒီအလောင်းကိုပုံမှန်ဆိုရင်တော့ဒီအလောင်းတွေကသူတို့အိန္ဒိယရဲ့ထုံးတန်ရက တုတ်တန်ကြီးထဲမှာဒီတိုင်းသွားပြီးတော့ပြစ်လိုက်တာအဲ့နာမှာခွေးတွေကြီးတွေလင်းတာတွေငှက်တွေတအုံးအုံးလာပြီးစားကြတာအဲ့ဒီလိုစားကြတောက်ကြအဲ့ဒါမျိုးဖြစ်ပြီးတော့ခဏကုံသွားတာပေါ့နော်အခုကျတော့ကြီးတွေခွေးတွေငှက်တွေလင်းတာတွေမစားနိုင်အောင်ကာကွယ်ထိမ့်သိမ့်ပြီးတော့ဒီတိုင်းပဲထားလိုက်တော့ခန္ဓာရဲ့အဖြစ်မှန်ကြီးပေါ်လာတယ် မျက်နှာကြီးတွေကဖူးရောင်ဝမ်းပိုက်ကြီးတွေကဖောင်းကားပြီးညိုမဲပြီးတော့ပုတ်ပြီးတော့အဲ့မှာသူကအဲ့ဒီလိုညိုမဲပုတ်ပြီးတော့လာတဲ့အခါကျတော့ရသော်ဖေကတရက်နှစ်ရက်သုံးရက်လေးရက်လောက်ထိထားခိုင်းလိုက်တာအဲ့ဒီလို ထားခိုင်းလိုက်တဲ့အချိန်မှာခန္ဓာကြီးကပြည်တွေယိုစီးပြီးတော့နှာခေါင်းပေါက်ကမျက်လုံးပေါက်က ယွန်နေရာဆက်ဆုပ်เสียရတယ်ပိုးတွေလောက်တွေတဖွာဖွာနဲ့ထွက်လာတယ်အဲ့ဒီနေ့ကျတော့မှမြတ်စွာဘုရားကျောင်းမှာရှိတဲ့ယဟန်တော်အားလုံးတုတ်တန်ကို မလိုက်မနေရဒီနေ့အကုန်ကြွရမယ်တီရီမာကိုသွားတွေ့ရမယ်ဆိုယဟန်တော်တွေအကုန်လုံးကြွစောစောတော့တီရီမာကိုဆွဲလန်းတဲ့ယဟန်တော်လေးကလည်းအဲ့ဒီမှာပါတယ် ဟိုရောက်တော့မြတ်စွာဘုရားထိမ့်သိမ့်ခိုင်းထားတဲ့အဲ့ဒီသီရိမာရဲ့ယုတ်ကလကြီးကိုအလုံးဒကာဒကမတို့ကြည်ကြသမ်းပါတဲ့တနေ့တာတနေ့တာ သူနဲ့ပေါင်းဖော်ရင်အသပြားတစ်ထောင်တစ်ထောင်ပေးရတဲ့သီရိမာရဲ့ခန္ဓာကိုယ်ကြီးတဲ့ဟာဒီသီရိမာရဲ့ခန္ဓာကိုယ်ကြီးကို တနေ့သဗျာတစ်ထောင်နဲ့ပေးရတာ အခုတော့အသဗျာတစ်ထောင်ပေးတဲ့ပုဂ္ဂိုလ်အပိုင်ပေးမယ်ဆိုပြီးတော့မြတ်စွာဘုရားလေးလံတင်တာတထောင်တခါတည်းအပိုင်ယူတော့ဆိုတော့ယူမဲ့လူကမရှိ တထောင်များလို့ထင်ပါတယ်အဲ့တော့ကဲ900နဲ့အပိုင်ပေးမယ် ကိုရာနဲ့ဂျင်းညာတော့လေယူမဲ့လူအပ်မရှိ800 900 600 900နောက်ဆုံးတော့ပတ်စံလေးတကြက်နဲ့အပိယူပါလို့တကြက်ပေးတာတော့မှယူမဲ့လူမရှိတော့ဘူးကဲလှပဲဆိုတဲ့ခန္ဓာကြီး တင့်တယ်ပါတယ်ဆိုတဲ့ခန္ဓာကြီးကိုမင်းတို့ကြည်လိုက်ကြသမ်းပါလူဘဝတုန်းကအသက်ရှင်နေတုန်းကတော့မင်းတို့ဒီခန္ဓာကိုယ်ကြီးကိုလှတယ်လို့ထင်နေတာမဟုတ်လားတဲ့ဒီခန္ဓာကိုယ်ကြီးရဲ့အဖြစ်မှန်နဲ့အခုအကုန်လုံးထွက်လာပြီဒီရုပ်နဲ့နာနဲ့ကြွာသွားတဲ့အချိန်ကျတော့လှတယ်ဆိုတာရှိသေးလားလက်ပံတုံးတို့ငပြောတုံးတို့ကမှ သုံးလို့ရသေးတယ်တသက်လုံးမွေးတသက်လုံးပြုစုခဲ့တယ်တသက်လုံးစောင့်ရှောက်ခဲ့တယ်ဒီခန္ဓာကိုယ်ကြီးကတော့အခုအိမ်မှာတောင်မှဘယ်သူမှမထားကျင်တော့ဘူးဒီခန္ဓာကိုယ်ကြီးကိုသေသွားပြီဟဲ့လို့ပြောတာနဲ့အိမ်မှာရှိတဲ့လူတွေကလည်းဘယ်သူမှမထားကျင်တော့ဘူးတဲ့ဝေးရတာမြန်မြန်ပို့တော့မြန်မြန်ပို့တော့ဘာလို့လဲမပို့ရင်ပုတ်တော့မယ်ပွားတော့မယ် ယွန်တရားတွေဆက်ဆုပ်စရာတွေထွက်လာတော့မယ်အဲ့ဒီလိုအပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဆိုတာဟုတ်တွေးရတော့မှာတဲ့မြန်မြန်လာပို့တယ်ဝေးရပို့တယ်သူတော်ဘာသေးတော့လဲကိုကဝေးရပို့တယ်လို့ကိုသေးတော့လဲအခြားသူတွေကဝေးရကိုပို့ကြမှာအဲ့ဒီလို ဝေးရာကို ပို့ခံရတဲ့ဘဝကြီးရောက်မှာ မြတ်စွာဘုရားကဒီတရားကို ပြခြင်းလို့အခုအားလုံးကို ဖိတ်ခေါ်လိုက်တာအဲ့ဒီအချိန်မှာအံ့ဩဖွယ်ဖြစ်တာကသီရိမာဆိုတဲ့အမျိုးသမီးကသေသွားပြီးတော့ယာမာနတ်ပြည်မှာနတ်မင်းကြီးရဲ့မိဖုရားကြီးသွားဖြစ်တာအဲ့ဒီသီရိမာနတ်မိဖုရားကြီးကလည်းအချွေအရာနေနဲ့ဒီမြတ်စွာဘုရားဟောမဲ့တရားကို ပြန်လာပြီးနာယူနေတယ်အဲ့ဒီအချိန်မှာ ရသော်ဖရာကအဲ့ဒီနတ်မိဘုရားကြီးတိရိမာနောက်ပြီးတော့တိရိမာကိုဆွဲလန်းတဲ့ယဟန်တော်လေးအခြားသော၈000 4000သောတတ္တဝါတွေဒီနေ့တရားထူးရကြလိမ့်မယ်လို့သိပြီးတော့မြတ်စွာဘုရားကအတုပကမ္မထံကို ဟောမှာနော်အတုပကမ္မထံဆိုတော့ဦးဇင်းတို့ဒီကမ္မထံလေးမဟောခင် ပုဂ္ဂိုလ်စရိုက် နော်ပုဂ္ဂိုလ်တ attva တွေရဲ့စရိုက်လေးအကြောင်း၆မျိုးအရင်ဆုံးပြောပြကိုကဘယ်ကမ္မထမ်းနဲ့ကို လိုက်တယ်ဆိုတာကိုအတွက်ပေါ်ပြီးတော့သိတာအောင်လို့စရိုက်6မျိုးတဲ့ဦးဇင်းတို့တရားတော်မတွေမှတ်ထားလိုက်ပါနံပါတ်1ယာဂစရိုက်တဲ့ ကိလေသာအာယုန်တွေရဲ့အပေါ်မှာစွဲလန်းတတ်မဲ့နှစ်သက်မှု အာကြီးတာအဲ့ဒါကယာဂစရာယီတဲ့နော်ကိလေသာကာမဝတ္ထုကာမတွေပေါ်မှာတန်တန်စွဲဖြစ်တာဒါကစရာယီတဲ့ဟောဒေါသစရာယီတဲ့ထစ်ကလေးဆိုဒေါသကြီးပဲဖြစ်တာအဲ့ဒါဒေါသစရာယီအာကြီးတဲ့ပုဂ္ဂိုလ်နော် နောက်ပြီးတော့တွေဝေမှုမောဟတဲ့မောဟစရိုက်တဲ့အဲ့တော့ယာဂစရိုက်ဒေါသစရိုက်မောဟစရိုက်ဆိုပြီးစရိုက်၃မျိုး လွယ်အောင်လေးမှတ်ထားလိုက်ကြပါနောက်ပြီးတော့ဟိုဘက်မှာသရာစရိုက်တဲ့ယုံကြည်မှုသရာအကောင်းတဲ့ပုဂ္ဂိုလ်တဲ့နော်နောက်တစ်ခုကဝိတက်စရိုက်အတွေးအကြံတွေတိတ်များတဲ့ပုဂ္ဂိုလ် နောက်တစ်ခုကပညာစရာကြီးတဲ့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုပြီးတော့တရာစရိုက်ဝိတေစရိုက်ပညာစရိုက်ဆိုပြီးနောက်၃မျိုးအလုံးဥစဉ်တို့တရားတော်မတွေ6မျိုးရှိတယ်ယာဂစရိုက်ဒေါသစရိုက်မောဟစရိုက်တရာစရိုက်ဝိတေစရိုက် ပညာစရိုင်းဆိုပြီးတော့အဲ့ဒီ6မျိုးမှာဦးဇင်းတို့ကမ္မထမ်းနေနဲ့ပြန်ခွဲလိုက်တဲ့အခါကျတော့ယာကစရိုက်အားကြီးတဲ့ပုံကိုတည်တဲ့အတုပကမ္မထမ်းနဲ့သင့်လျော်ပါတယ်ကိုယ်စိတ်ကမြင်မြင်သမျှအာယုန်တွေမှာတဏှာယာကအဖြစ်များနေသလားကိုယ်စိတ်ကိုသုံးသပ် တဏှာယာကတွေအဖြစ်များနေလို့ရှိရင်အတုပလက္ခဏာဟာသူ့အတွက်အသင့်တော်ဆုံးအတုပသဘောတွေကို အမှန်မြင်အောင် ရှုနိုင်ရင်အဲ့ဒီတွေ့တာကန့်ကြီးတဲ့တဏှာယာကကို အောင်နိုင်တယ်ပယ်နိုင်တယ်နော်ယာကအာကြည့်ရင်အတုပကို ပွားရမယ်လို့ဒါလွယ်လွယ်လေးမှတ်ခဲ့ပါနော် ဒေါသစရိုက်အာကြီးတဲ့ပုဂ္ဂိုလ်ကြတော့ထစ်ကလေးဆိုဒေါသကြီးပဲသူကအဖြစ်များတယ်အဲ့ဒီကိုယ့်ရဲ့စိတ်ထဲမှာအမြဲတမ်းမကျင်တတ်တဲ့ဒေါသတွေအဖြစ်များတဲ့ပုဂ္ဂိုလ်ကတော့ဘာရှုရင်ကောင်းလဲဆိုတော့မေတ္တာကမ္မထံတဲ့နော်မေတ္တာကမ္မထံကို ရှုရင်တော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကမေတ္တာကနိုင်တယ်နော် ဒေါသမီးကိုမေတ္တာရည်နဲ့လောင်းလို့ရတယ်မောဟအာကြီးတဲ့ပုဂ္ဂိုလ်ကြတော့ဝင်လေထွက်လေမှတ်တဲ့အာနာပါနကမ္မထံအမြဲတမ်းတရားမှိုင်မျောပြီးနေတဲ့ပုဂ္ဂိုလ်ကြီးရှိတယ်အဲ့ဒါမောဟအာကြီးတာတရားမှတ်နေမှတ်နေတဲ့ကမ္မထံဘယ်ရောက်သွားမှန်းကိုမသိဘူးမျောပြီးငှားပြီးတော့အဲတရားတော့ထိုင်လိုက်တာပဲငုတ်တုတ်ထိုင်နေအိတ်တက်လာ ကြာတဲ့အခါကျတော့နော်အဲငုတ်တုတ်ထိုင်နေအိတ်တာအဲ့ဒါမောဟအာကြီးတဲ့ပုဂ္ဂိုလ်အဲ့တော့မောဟအာကြီးတဲ့ပုဂ္ဂိုလ်ကျတော့အာနာပါနကမ္မထံကိုအဓိကအားထုတ်ရတယ်တဲ့မောဟအာကြီးတဲ့ပုဂ္ဂိုလ်နော်အဲ့တော့ယာဂစရိုက်အာကြီးရေအတုပကမ္မထံဒေါသစရိုက်အာကြီးရေမေတ္တာကမ္မထံမောဟစရိုက်အာကြီးရေ ဝင်လေထွက်လေမှတ်တဲ့အာနာပါနကမ္မထံတဲ့နော်အဲ့ဒီကနေပြီးတော့သရာစရိုင်းတဲ့ယုံကြည်မှုသရာအားကောင်းတယ်လှမှုတမ်းမှုပေးမှုကမ်းမှုတွေမှာအားကောင်းတဲ့ပုံကိုကြတော့ဘယ်ကမ္မထံနဲ့တင့်တော်တယ်ဆိုတော့ဗုဒ္ဓနုတ္တိကမ္မထံနဲ့တင့်တော်တယ်တဲ့သရာအားကောင်းတဲ့ပုံကိုကြတော့ तू ကဖျားကုန်နေများများအာယုံပြုရင်သူ့အတွက်အယံကို तू ကဟောဖြစ်တယ်အခြေခံသရာအားကောင်းလို့နော် အဲ့ဒါကြောင့်မို့တရားအားကောင်းတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓနုတ္တိကမ္မထံကိုပွားရတယ်တဲ့။ဟောဝိတ္တစရိုက်အားကြီးတဲ့ပုဂ္ဂိုလ်ကျတော့မောဟသမားနဲ့အတူတူပဲ။သူကလည်းဝိတ္တအားကြီးတာရှောက်ပြီးအမြဲတမ်းဟိုတွေးဒီတွေးဟိုကြံစီဒီကြံစီအဲ့လိုအမြဲတမ်းတွေးတော့ကြံစီနေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီသောသောကအာနာပါနကမ္မထံမျိုးနဲ့ပိုတင့်တော်တယ်တဲ့။နော်ဝိတ္တစရိုက်နဲ့မောဟစရိုက်အားကြီးရင် အထူးအဖြင့်အာနာပါနကမ္မထံကိုပွားလို့ပြောတာနော်ရှုလို့ပြောတာအာနာပါနကမ္မထံရှုရင်မောဟတွေကိုပယ်နိုင်တယ်အဲကြံစည်မှုဝိတက်တွေကိုပယ်နိုင်တယ်နော်အဲ့ဒါကြောင့်မို့ဝိတက်အားကြီးရင်လည်းအာနာပါနကမ္မထံတဲ့အဲ့ဒါတွေကိုလုပ်ရတယ်ပညာအားကြီးတဲ့ပုံကိုယ်တွေကြတော့မရဏတတိတဲ့သေခြင်းတရားတို့ပွားရတယ်နောက်ပြီးတော့ဓကမထံတဲ့ပြီးကြတဲ့ဘက်ကဦးဇင်းဟောပေးခဲ့ပြီးပါပြီဓကမထံဆိုတာနော် အဲ့တော့အဲ့ဒီဓကမထန်းတို့အဲ့ဒီမရဏတတိကမထန်းတို့အဲ့ဒီကမထန်းမျိုးတွေကြတော့ပညာစရိုက်အားကြီးတဲ့ပုံကိုယ်တွေကအဲ့ဒီကမထန်းတွေနဲ့တင့်လျော်တယ်တဲ့ဒါကြောင့်မို့ဒီနေ့ဦးဇင်းတို့ဟောပေးမယ်ကမထန်းကြတော့ယာကစရိုက်အားကြီးတဲ့ပုံကိုယ်များအတွက်ကို အထူးရည်ရွယ်ပါတယ်နော်အာယုန်နေမြင်သမျှအာယုန်နေပေါ်မှာ မြင်တိုင်းမြင်တိုင်း ကိလေသာအာယုန်တွေအဖြစ်များပြီးကိုကိုကိုကိလေသာ အနှိမ့်ဆက်ခံနေရတဲ့ပုဂ္ဂိုလ်ဟာတဏှာယာကကို အောင်နိုင်ဖို့ရာ အတွက်အတုပကမ္မထမ်းသည်ဆေးတော်ကြီးပါပဲတဲ့ကိလေသာတဏှာပယ်တတ်တဲ့နေရာမှာအတုပဆိုတာမဟာဩဒရာဆေးတော်မြတ်ကြီးဖြစ်ပါတယ်တဲ့အဲ့ဒီအတုပကမ္မထမ်းကိုဒီနေ့မြတ်စွာဘုရားသေရီမှာအလောင်းကို ပြပြီးတော့ချက်သားတို့ ဟောဒီခန္ဓာကိုယ်ကြီးကိုကြည့်လိုက်ကြသမ်းပါတဲ့အခုပုတ်နေတယ်ပွားနေတယ်ပိုးတွေလောက်တွေစားနေတယ်ယွန်တရားတွေဆက်ဆုပ်စရာတွေဖြစ်နေတဲ့ဒီခန္ဓာကိုယ်ကြီးကအရင်တော့ကအတူတူပဲလေတဲ့မင်းတို့ငါတို့သွားနေကြသလိုလာနေကြသလို ထိုင်နေကြသလိုပဲတဲ့ဟောဒီအတုပခန္ဓာအကောင်ကြီးက အရင်တော့ကသူလဲဒီလိုပဲတဲ့နေ့စဉ်နေတိုင်းသွားလိုက်လာလိုက်စားလိုက်တောက်လိုက် နေလိုက်ထိုင်လိုက်လှုပ်ခဲ့တဲ့ခန္ဓာကြီးတဲ့အဲ့ဒီခန္ဓာကြီးကအခုကျတော့ပုတ်နေရပြီပွားနေရပြီအဲ့ဒီပုတ်ပွားနေတဲ့ခန္ဓာကိုယ်ကြီးမပုတ်ခင်တော့မပွားခင်တော့ကဒီခန္ဓာကိုယ်ကြီးကသွားတယ်ရက်တယ်ထိုင်တယ်လျှောင်းတယ်အဲ့ဒီဒီခန္ဓာကိုယ်ကြီးသွားရထိုင်လျှောင်းဖြစ်နေတဲ့အချိန်တုန်းကဥဇဏောတကာတကမာပေါင်းသူတော်ကောင်းတို့တွေကဒီခန္ဓာကိုယ်ကြီးကို ငါသွားတယ်ငါထိုင်တယ်ငါစားတယ်လို့တငါငါတဲ့ဒိဋ္ဌိတွေနဲ့အယူလွဲခဲ့တာသူကနဲ့သူယုံနဲ့နာနဲ့လို့မသိဘူးတဲ့နော်နာစိတ်လေးကသွားကျင်တဲ့စိတ်ကလေးပေါ်လို့နောက်ကယုတ်ကြီးကသွားပြီးတော့ပေးရတာနော်အဲ့ဒီသွားကျင်တယ်ဆိုတဲ့စိတ်ကြောင့်နောက်ကယုတ်ကသွားပေးရတာနော် ထိုင်မြင်တယ်ဆိုတဲ့စိတ်ကြောင့်ထိုင်ပေးရတာနော်သွားလို့ရက်လို့ထိုင်နေလို့တဲ့နော်အဲ့ဒီလိုသွားခြင်းနဲ့ရက်ခြင်းနဲ့ထိုင်မြင်တယ်ဆိုတဲ့စိတ်တွေရှိလို့နောက်ကယုတ်ကြီးကထိုင်ပေးရတာယုတ်ကြီးကကြွာပေးရတာယုတ်ကြီးကမာပေးရတာအဲ့ဒီတည်းမှာပုဂ္ဂိုလ်ဆိုတာ မရှိဘူးတတ္တဝါဆိုတာမရှိဘူးငါဆိုတာမရှိဘူး ယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးမြတ်စွာဘုရားသိချကြည်သန်းချက်သားတော်တဲ့ဟောဒီသွားရထိုင်လျောင်းဣရိယာပုတ်၄ပါးတွေနဲ့ပြောင်းနေရတဲ့ခန္ဓာဟာဘယ်ဟာယောက်ျားလဲဘယ်ဟာမိန်းမငါဆိုတာမရှိ သူဆိုတာမရှိယောက်ျားဆိုတာမရှိ မိန်းမဆိုတာမရှိပုဂ္ဂိုလ်ဆိုတာမရှိတတ္တဝါဆိုတာမရှိဘာပဲရှိတာတော့ရုပ်နဲ့နာနဲ့ပဲရှိတယ် အဲ့ဒီမြင်နေရတဲ့ရုပ်ကြီးကအဲ့ဒီနန်းစိတ်လေးကသွားခြင်းတိုင်းနောက်ကနေလိုက်ပေးနေတာအဲ့ဒီတော့ဦးဇင်းတော်တကားတကမတွေအခုထိုင်နေတဲ့ဟောဒီခန္ဓာကိုယ်ကြီးဟာစစ်ကြည့်လိုက်တော့ယုံနာနှစ်ပါးနော်အဲ့ဒီယုံနာနှစ်ပါးဆိုတာမြင်နေရတဲ့ဟောဒီပကတိမျက်စိနဲ့မြင်ရတဲ့ဟောဒီခန္ဓာကိုယ်ကြီးဟာယုတ်သဘောကြီးနော်အဲ့ဒီမှာ ပရမယုတ်တွေရှိတယ်အခုမြင်နေရတာကပညာယုတ်မြင်နေရတဲ့ခန္ဓာကြီးကပညာယုတ်ကြီးအဲ့ဒီပညာယုတ်ကြီးကတော့မျက်စိနဲ့ပကတိမျက်စိနဲ့မြင်ရတယ်။ဟောပရမယုတ်ကတော့ဉာဏ်နဲ့ပဲသိရ။အဲ့တော့အကုန်လုံးခြုံပြောလိုက်ရင်တော့အဲ့ဒါယုတ်ခန္ဓာကြီး။အဲ့ဒီယုတ်ခန္ဓာကြီးရှိတယ်အဲ့ဒီယုတ်ခန္ဓာကြီးထဲမှာသိတတ်တဲ့နာမ်သဘောလေးရှိတယ်။ အဲ့ဒါကိုယုတ်နဲ့နာအဲ့ဒီယုတ်နဲ့နာနဲ့ရှိတဲ့ဟောဒီခန္ဓာကိုယ်ကို နောက်ထပ်ထပ်ပြန်ပြီးတော့ခွဲလိုက်တဲ့အခါကျတော့နာခန္ဓာ၄ပါးယုတ်ခန္ဓာ၁ပါးဒီမြင်နေရတဲ့ခန္ဓာကြီးကတော့ရူပခန္ဓာအဲ့ဒီထဲမှာခံစားတတ်တဲ့သဘောလေးကစိတ်လေးကကောင်းတာလေးကို ခံစားတယ်ဆိုးတာလေးကိုခံစားတယ်အလယ်လက်ခံစားတယ်ဆိုတော့ ခံစားတတ်တဲ့သဘောလေးကိုမြတ်စွာဘုရားကဝေဒနဲ့ခန္ဓာမင်းတို့ရဲ့စိတ်လေးကခံစားတတ်တယ်တဲ့ယုတ်ကြီးကတော့မခံစားတတ်ပါဘူးယုတ်ကြီးကတော့ပုတ်တဲ့သဘောပွတဲ့သဘောပဲရှိတယ်နောက်ဖောက်ပြန်တဲ့သဘောတွေပဲရှိတယ်အဲ့ဒီထဲမှာစိတ်ကလေးကတော့ခံစားတတ်တယ်တဲ့ပူတာလေးလည်းခံစားတယ်အေးတာလေးလည်းခံစားတယ်ကောင်းတာလေးလည်းခံစားတယ်ဆိုတာလေးလည်းခံစားတယ်ဆိုတဲ့ဟောခံစားတတ်တဲ့သဘောရှိတယ် အဲ့ဒါကိုဘုရားက ဝေဒနာခန္ဓာမှတ်သားတတ်တဲ့သဘောလေးလည်းရှိတယ်အဖေလို့အမေလို့သားလို့သမီးလို့ွဲလို့ကြောင်းလို့ကြက်လို့ငှက်လို့နော်အဲ့ဒီလိုမှတ်သားတတ်တဲ့သဘော အစုကိုတော့မြတ်စွာဘုရားကတင်ညက်ခန္ဓာနောက်ပြီးတော့အဲ့ဒီပေါ်မှာတဲ့ ဝေဒနာတင်ညာမှာလွဲပြီးတော့စေတသိက်90ဝေဒနာတင်ညာလွဲပြီးတော့စေတသိက်90အဲ့ဒီထဲမှာစေတနာလေးဥဆောင်တဲ့စေတသိက်90သောအစု အဝေးသင်္ခါရခန္ဓာလောဘလည်းပါတယ်ဒေါသလည်းပါတယ်ကောင်းတာလည်းပါတယ်ဆိုးတာလည်းပါတယ်အဲ့ဒီထဲမှာအဲ့ဒီစေတသိက်90ကိုတော့သင်္ခါရခန္ဓာနော် အခုသိတတ်တဲ့ဝိညာဉ်စိတ်ကလေးကိုတော့ဝိညာဉ်နဲ့ခန္ဓာဆိုပြီးမြတ်စွာဘုရားကချက်သားတော်ခန္ဓာကိုယ်ကြီးကို ခွဲကြည့်လိုက်တဲ့အခါကျတော့ယုံနာနှစ်ပါးအကျယ်ချက်လိုက်ရင်ခန္ဓာ၅ပါးခန္ဓာ၅ပါးဆိုတာကအခုဦးဇင်းတို့တရားတော်မတွေထိုင်နေတဲ့ခန္ဓာကြီးဟာနော်ဒီယုတ်အစုအဝဲကြီးကရူပခန္ဓာမှတ်သားတတ်တဲ့သဘောခံစားတတ်တဲ့သဘောအစုကဝေဒနာခန္ဓာ မှတ်သားတတ်တဲ့သဘောအစုကသင်ညက်ခန္ဓာလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေဖြစ်နေတာက သင်္ခါရခန္ဓာသိတတ်တဲ့သဘောလေးကတော့จิตသားတို့အဲ့ဒါဝိညာဉ်နဲ့ခန္ဓာအခုထိုင်နေတဲ့ဥဇဏောတရားဒကမတို့ရဲ့ခန္ဓာကိုယ်ကြီးထဲမှာတကယ်တမ်းကြည့်လိုက်တော့အဲ့ဒီယုံနာနှစ်ပါးခန္ဓာ၅ပါးပဲရှိတယ်တဲ့အဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးရဲ့အပေါ်မှာ ငါထိုင်နေငါလျောင်းနေငါသွားတယ်ငါအိတ်တယ်လို့အယူလွဲကြတာတကယ်တော့ငါဆိုတာမရှိဘူးငါကိုဆိုတာမရှိဘူးပုပ်ကိုဆိုတာမရှိဘူးအတ္တဆိုတာမရှိဘူးဇီဝဆိုတာမရှိဘူးခြေသားတို့ဒီခန္ဓာကိုယ်ရတကယ်တော့ယုတ်နဲ့နာမဲ့ရှိတယ်တဲ့အဲ့ဒီယုတ်နံနှစ်ပါးခန္ဓာ၅ပါးဆိုတဲ့ခန္ဓာကြီးကိုခြေသားတို့မင်းတို့သွားပြီးတော့အယူလွဲပြီးတော့ငါကိုငါဟာငါဥစ္စာလို့သွားပြီးတော့လောက်တာ အဲ့ဒီခန္ဓာကိုယ်ကြီးကိုချက်သားတို့မင်းတို့ညာနဲ့ကြည်ကြသံတဲ့အခုဦးဇင်းတော်တရားတော်မတွေရဲ့ထိုင်နေတဲ့ဟောဒီခန္ဓာကိုယ်ကြီးကဟောဘာတွေနဲ့တီးဆောက်ထားတုံးဆိုတော့သုံးရသောအယိုးတွေနဲ့တီးဆောက်ပြီးတော့ထားတယ်အိမ်ကြီးတအိမ်ဆောက်တဲ့အခါကျတော့တိုင်နေထုတ်တွေတန်းနေအဲ့ဒါရဲ့အပေါ်မှာအကာတွေအမောတွေလောက်ရသလိုပဲတဲ့ဟောဒီခန္ဓာကိုယ်ကြီးထဲမှာ အယောတွေနဲ့အကုန်ထောက်ထောက်ထားတာအယောတွေနဲ့ခိုင်ခန့်အောင်တီထားရတာအယောမရှိရင်အကုန်ပြော့ပြီးတော့အကုန်ပုံကြနေမှာဒါကြောင့်မို့အယိုးတွေနဲ့ဒီခန္ဓာကိုယ်ကြီးကိုတိဆောက်ထားတယ်တဲ့အယိုးတွေနဲ့တိဆောက်ပြီးတော့အသားတွေအသွေးတွေနဲ့လိမ့်ကြံထားတာနော်ဦးဇင်းတို့တော့မှာစဘာတွေထားတဲ့ဟိုမှာပုတ်ကြီးတွေကက်ကြီးတွေကို တခါတဲ့နောက်ချီးတွေနဲ့သူကလိမ့်ကြံရတယ်လို့ပဲတဲ့နော် အခုလဲဒီခန္ဓာကိုယ်ရဲ့အပေါ်မှာနော်အရေတူအရေပါအသွေးတွေအသားတွေနဲ့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာလိမ့်ကြံထားတာအဲ့ဒီလို အပေါ်ကတာနော်အရေပါတွေနဲ့တာဖုံးအုပ်တာမထားဘူးဆိုလို့ရှိရဲ့တဲ့အတွင်းကလေးသားတွေအကုန်မြင်နေရ အတွင်းကလေးသားတွေအကုန်မြင်နေရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာတွေ့တာမှုကန့်ညှိမှု ရှိနိုင်တော့မှာမဟုတ်တော့ဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီအတွင်းထဲမှာစုဝေးနေတာတွေကိုချက်သားတို့မင်းတို့ညံထဲမှာမြင်အောင်ကြည့်ကြသမ်းပါ။ခေါင်းထဲမှာအုံနောက်တွေရှိတယ်တဲ့နော်။နှာခေါင်းပေါက်တွေပါးစပ်ပေါက်တွေဒီခေါင်းကြီးတစ်လုံးထဲမှာအကုန်ကြည့်တဲ့ ချွဲတွေလည်းရှိတယ်ပြည်တွေလည်းရှိတယ်တလိပ်တွေလည်းရှိတယ်နှတ်တွေလည်းရှိတယ်နော်အဲ့ဒီခေါင်းကြီးထဲမှာတဲ့သေသေးချာချာညံနဲ့ကြည်သံတဲ့မြတ်စွာဘုရားကမင်းတို့ရဲ့ခေါင်းကြီးထဲမှာချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှတ်တွေရှိတယ်အဲ့ဒီခေါင်းကြီးထဲမှာရှိနေတဲ့အုံနောက်တယ်တို့ဘာတခုမြတ်မင်းတို့ตายရเสียရှိလို့တော့တဲ့နော် အဲ့ဒါတွေကိုသဘင်နဲ့အရေးတွေနဲ့ဖုံးလွှမ်းပြီးတော့ထားလို့အဲ့ဒီရဲ့အဖြစ်မှန်တွေကိုမသိတာကဲအောက်ကဝမ်းပိုက်ကြီးတဲ့ကိုလည်းမင်းဆင့်ကြည့်သားအောင်နဲ့ဝမ်းပိုက်ကြီးတဲ့မှာကြည့်လိုက်တဲ့အခါကျတော့ဥသိမ်းဥမကျင်ကြီးတွေကျင်ငယ်တွေအဆုတ်တွေအသားတွေကလေးသားတွေကြောက်ကတ်တွေဩခန္ဓာကိုယ်ကြီးအတွင်းနဲ့ကြည့်လိုက်ပြန်တော့လေ ယွန်တရားဆက်ဆုပ်เสียတွေပဲတဲ့ဘာတခုမှနှစ်သက်เสียမရှိဘူးတဲ့နော်အဲ့ဒီခန္ဓာကိုယ်ရဲ့အတွင်းထဲမှာကြည့်လိုက်တဲ့အခါကျတော့ကျင်ကြီးတွေလည်းရှိတယ်ကျင်ငယ်တွေလည်းရှိတယ်သွေးတွေရှိတယ်ပြီးတွေရှိတယ်ဩသေသေးချာချာမြန်တာကျင်ကြီးတွေတပုံပုံကျင်ငယ်တွေတပုံပုံသွေးတွေပြီးတွေသလိတ်တွေနတ်တွေ အကုန်လုံးတပုံသီးတာရှေ့ကိုချပြီးတော့ပုံကြည်တာတဲ့အဲ့ဒီပုံများကြည့်လိုက်လို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်ကြီးတဲ့ကဘာမြအနှစ်သာရရှိလို့တော့နော်မသေးခင်တော့ကတော့ဟုတ်တယ်လို့ထင်နေတဲ့ခန္ဓာကြီးကသေတဲ့အခါကျတော့သွားပြီအဲ့တော့ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အဲ့ဒီအပုတ်တွေအပွားတွေယွန်တရားတွေဆက်ဆုပ်စရာတွေကို ဟောမနဲ့မိုးလေးရင်တုတ်တင်ရတဲ့နေရာသူများသိမှာဆိုလို့တဲ့လူမမြင်အောင်တုတ်တင်ရနော်လူတွေနဲ့စကားမပြောသေးခင်မှာတခါတည်းဖိရတယ်လိမ့်ရတယ်ပြင်ရတယ်ဆင်ရတယ်ရေမွေးတွေနဲ့သုံးပေးနေရတယ်ဘာကြောင့်လဲဒီခန္ဓာကိုယ်ကြီးကထွက်တာနံလို့ထွက်တဲ့အနတ်တွေကလည်းသူတော်ဘာတွေကိုယ့်ရဲ့အနတ်တွေရပြီးနှာခေါင်းရှုံကုန်မှာဆိုတော့ ရေမွေးတွေမျိုးစုံကိုရှားပြီးတော့သုံးရတယ်နော်ဖီးရတယ်လိမ့်ရတယ်သပင်တွေကလည်းမဖီးပဲမလိမ့်ပဲထားလို့ရှိရင်အဲ့ဒီသပင်တွေကလည်းမကောင်းတဲ့အနံ့တွေအကုန်ထွက်မှာစိုးလို့မတန်မိုးလင်တာနဲ့အဲ့ဒီသပင်တွေကို ရှော်ရတယ်ဖီးရတယ်လိမ့်ရတယ်မျက်နာတွေမှာတဏှာတွေလိမ့်ပေးရတယ်ကြံပေးရတယ်ခန္ဓာကိုယ်မှာစီတွေနဲ့လိမ့်ပေးရတယ်နှိမ့်နေပေးရတယ်ပြုပြင်ပေးနေရတာ ဘာကြောင့်လဲဒီခန္ဓာကိုယ်ကြီးကမပြုတ်မပြင်းလိုက်လို့ရှိရင်သူ့ရဲ့သဘာဝအမှန်တရားကြီးကယွန်တရားကြီးဆက်ဆုပ်စရာကြီးအပုတ်ကြီးအပွားကြီးဘာမှအနှစ်သာရမရှိတဲ့ခန္ဓာကြီးတဲ့အဲ့ဒီခန္ဓာကြီးရဲ့အတွင်းထဲမှာ32ကုဋ္ဌာသဆိုတဲ့အပုတ်တွေအပွားတွေအကုန်စုထားတာနော်ယွန်တရားတွေမှန်သမျှဆက်ဆုပ်စရာတွေမှန်သမျှအကုန်စုပြီးတော့ထားတဲ့ခန္ဓာကြီး အဲ့ဒီခန္ဓာကြီးဟာခြေတော်နှစ်ချောင်းပေါ်မှာရက်နေတဲ့ဒီခန္ဓာကိုယ်ကြီးဟာ အပုတ်တွေအပွားတွေမစင်တုပ်ကြီးတွေထမ်းပြီးတော့အဲ့ဒီခြေတော်နှစ်ချောင်းနဲ့သွားနေတာသူ့ကြည်လားသူ့ကြည်လိုက်တော့လဲမစင်တုပ်ကြီးထမ်းသွားနေတဲ့ပုံကိုပဲကိုကြည်လိုက်တော့လဲမစင်တုပ်ကြီးကိုထမ်းပြီးတော့သွားနေတဲ့ပုံကိုပဲဒါကြောင့်မို့ခရီးလေးတစ်ခုသွားမယ်ဆိုရင်အဲနေရာထိုင်ကလေးမှာကောက်ရလား ရေချိုးကအိမ်သားလေးကတန့်ပြက်ရလားနော်လမ်းဘေးလေးမှာခီးသွားနေအိမ်သားလေးတို့ရပ်ပေးကြပါအောင်ဟောဘာလုပ်ရတာလဲကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့အပုတ်တွေအပွားတွေအရာတွေကိုသွန်ပေးရတယ်ထုတ်ပေးရတယ်အဲ့ဒီလိုခန္ဓာရဲ့အပုတ်တွေအပွားတွေကိုသွန်ပေးတာတွေထုတ်ပေးတာတွေမလောက်တော့ဘူးဆိုရင်အဲ့ဒီခန္ဓာကြီးကမကောင်းတဲ့အနတ်တွေထွက်လာရင်ဟောသူများတွေအာနာရပြီ နော်ကျင်ကြီးတယ်ကျင်ငယ်တယ်စွန့်ရတော့မယ်ဆိုရင်လည်းပဲသူများတွေမမြင်အောင်သွားပြီးတော့စွန့်ပေးနေရတယ် သူများတွေမြင်ရင်ယွန်ပါဆိုလို့အဲ့ဒီတော့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုညံနဲ့သုံးသပ်ပြီးတော့ခြေသားတို့ကြည်လိုက်စမ်းပါမင်းတို့ခြေတော်နှစ်ချောင်းပေါ်မှာ ထောက်ပြီးတော့ရက်ပြီးတော့အခုထားတဲ့အဲ့ဒီခန္ဓာကိုယ်ကြီးဟာဘာများအသုံးကြတာရှိလို့လဲတဲ့တနေ့တနေ့ မင်းတို့ဟာအဲ့ဒီခန္ဓာကိုယ်ကြီးကိုသုတ်သင်ပေးနေရတာပြုပြင်ပေးနေရတာတနေ့တနေ့မင်းတို့မငြင်းငွေသေးဘူးလားဒီခန္ဓာကိုယ်ကြီးကိုမယောညာသေးဘူးလားမမုံညာသေးဘူးလားခန္ဓာကိုယ်ကြီးကိုမင်းတို့အပြစ်မမြင်ညာသေးဘူးလားမင်းတို့ဒီခန္ဓာကိုယ်ရလို့ဒီဒုက္ခတွေအကုန်ရနေတာအခုတနေ့တနေ့မနာရဘူးဥဇဏောတကားတဲ့ကမာတွေ အလုတ်တွေလုံနေရတယ်ရှားနေရတယ်ဖွေနေရတယ်ဘာကြောင့်လဲဟောဒီခန္ဓာကိုယ်ကြီးကိုကျွေးဖို့ဟောဒီခန္ဓာကိုယ်ကြီးကို မွေးဖို့ဟောဒီခန္ဓာကိုယ်ကြီးကိုစောင့်ရှောက်ဖို့ဒီခန္ဓာကိုယ်ကြီးကိုကျွေးဖို့ရာအတွက်မွေးဖို့ရာအတွက်စောင့်ရှောက်ဖို့ရာအတွက်မျက်နှာအငဲခံပြီးလဲအလုတ်လုပ်ရတယ်အစဲခံရအဆိုးခံရတချို့တလေများဆိုအနှိမ့်ဆက်ခံရပြီးတော့တောင်မှအလုတ်တွေလုံနေရတယ်ဘာကြောင့်လဲဒီခန္ဓာကိုယ်ကိုကြီးကိုကျွေးဖို့ဒီခန္ဓာကြီးမွေးဖို့ ဘလောက်ပဲကြွေးကြွေးတဲ့ဘလောက်ပဲမွေမွေမင်းတို့ရဲ့ဒီခန္ဓာကိုယ်ကြီးကဘာတွေများ ကောင်းတာတွေမင်းတို့အတွက်ပေးလို့တုံးတယ်နော်အော်စားတယ်မနဲ့လည်းချက်ရဗျာမီစားရဗျာမီနေကလည်းချက်ပြင်းညနေကျတော့စားရဗျာမီအော်တနေ့တနေ့ဒီခန္ဓာကိုယ်ကြီးကိုနော်မကြွေးလို့မရလို့ကြွေးနေရတာအဲ့ကြွေးလိုက်လို့ခန္ဓာကိုယ်ကြီးဟာထွက်လာတဲ့အခါကျတော့လေဟောပါးစပ်ပေါက်တွေနှာခေါင်းပေါက်တွေတဲက ချွဲတွေတလိပ်တွေနော်နှတ်တွေနှတ်တွေကတခါတလေကြတော့နှာခေါင်းပေါက်ကထွက်တယ်တခါတလေကြတော့ပါးစပ်ထဲကထွက်တယ်တလိပ်တွေလည်းထွက်တယ်ပြည်တွေလည်းထွက်တယ်နော်ဥက္ကရန္တံပက္ကရန္တံအထက်ကိုဆန်တက်တဲ့ချွဲတို့ပြည်တို့တလိပ်တို့နှတ်တို့ အောက်ကိုပြန်ဆင်းတဲ့ကျင်ကြီးတို့ကျင်ငယ်တို့ယိုပေးရဗျာမီပေါက်ပေးရဗျာမီထုတ်ပေးရဗျာမီ အော်ချက်သားတော်မင်းတို့ရဲ့ခန္ဓာကိုယ်ကြီးကဘာမြမင်းတို့တွေ့တာစရာရှိလဲစုံမဲ့စရာရှိလဲတဲ့အဲ့ဒီစုံမဲ့စရာမရှိတဲ့တွေ့တာစရာမရှိတဲ့ဟောဒီခန္ဓာကိုယ်ကြီးကိုပတ္တညာနဲ့မြင်အောင်ရှုလိုက်ကြသမ်းပါကိုယ့်ရဲ့ခန္ဓာကိုယ်ကိုညာနဲ့မြင်အောင်ကြည့်လိုက်စမ်းပါတဲ့ဒီခန္ဓာကိုယ်ကြီးဟာဘာများနှစ်သားရရှိလို့တော့တနေ့တနေ့ ဆံမင်းကနေပြီးတော့ခြေပြားအထိတိုင်အောင်ငါမှရေချိုးပေးလိုက်ရတုတ်တင်ပေးလိုက်ရပြုစုပေးလိုက်ရဘလောက်ပဲပြုစုပြုစုတော်တော်လေးကြာရင်မကောင်းတဲ့အနံ့ကထွက်လာပြီးမကောင်းတဲ့ချွဲတွေကထွက်တယ်တလိပ်တွေကထွက်တယ်ပြည်တွေကထွက်တယ်နော်ကျင်းကြီးတွေကျင်းငယ်တွေကလည်းအလုံးယိုစီးပြီးထွက်နေတယ်အော်ဒီခန္ဓာကိုယ်ကြီးဟာအော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာသူတော်ကောင်းတွေကတော့ဒီခန္ဓာကိုယ်ကိုယွန်ညပြီးမုံညပြီးငါတို့တော့ဒီခန္ဓာကိုယ်ကြီးကို မယွန်နိုင်냐မမုံနိုင်냐လို့ဒီခန္ဓာကိုယ်ကြီးကိုငါကိုငါဟာငါဥစ္စာနဲ့ငါတို့အယူလွဲနေပါလားကိုကိုကိုလည်းတက်မဲ့တယ်တဟောသူတော်ဘာတွေကိုလည်းတက်မဲ့ကြတယ်နှစ်သက်ကြတယ်အဲ့ဒီတော့ဘာကြောင့်နှစ်သက်နေလဲဆိုတော့မြတ်စွာဘုရားကပုံမပြက်လို့စုံမဲ့တာတွေ့တာတဲ့ပုံပြက်အောင်မင်းတို့ရှုကြ ချက်သားတော်မင်းတို့ရဲ့ခန္ဓာကိုယ်ကြီးကိုပုံပြက်အောင်ရှုလိုက်ကြသမ်းပါတဲ့ဟောဒီလိုတိတိမရဲ့ခန္ဓာကိုယ်ကြီးမြင်နေရသလိုမင်းတို့ရဲ့ခန္ဓာကိုယ်ကြီးအခုသေးလဲအတူတူပဲတိတိမခန္ဓာကိုယ်ကြီးကအခုလောက်တေတဖွားဖွားကြနေသလိုမင်းတို့ရဲ့ခန္ဓာကိုယ်ကြီးကလောက်တေတဖွားဖွားကြနေမှာတိတိမရဲ့ခန္ဓာကိုယ်ကြီးတွေကအခုရှားကြီးတွေတက်လက်ကြီးတွေထွက်နေသလိုမင်းတို့သေးရင်ပြစ်ထားရင်အဲ့ဒီလိုထွက်နေမှာ သီရိမရဲ့မျက်လုံးတွေကနေပြီးတော့အခုပေါ်တွေလောက်တွေတန်ကောင်းတွေတီကောင်းတွေထွက်လာသလိုမင်းတို့ရဲ့မျက်လုံးတွေကလည်းအဲ့ဒီလိုတွေထွက်လာမှာအခုသီရိမရဲ့ဗိုက်ကြီးကဖောင်ကားပြီးတော့တခါတည်းပုတ်ပွပြီးတော့ပေါ်တယ်လောက်တယ်တဖွာဖွာကြနေသလို ခြေသားတို့မင်းတို့ရဲ့ခန္ဓာကိုယ်ကြီးကလည်းအဲ့ဒီလိုပုတ်နေမှာပွနေမှာယွန်တရားကြီးတွေဆက်ဆုပ်စရာတွေဖြစ်နေမှာအခုရုပ်နဲ့နာနဲ့ မကွဲကြသေးလို့မပုတ်သေးတာမပွားသေးတာဒါလောက်မပုတ်တာပြောတာနော်နေတိုင်းကတော့ပုတ်လို့ပွားလို့ယွန်တရားတွေမနဲ့အိယာမိုးလင်းနာနဲ့ပါဇက်ထက်ကတကြီးတွေကြနှတ်တွေထွက် အော်အဲ့ဒီလိုပုံနေတဲ့ပွားနေတာတွေကို ဖုံးဖိထားတော့မသိတာဘူးတဲ့အဲ့ဒီလိုဖုံးဖိမထားနိုင်တဲ့အချိန်ရောက်ရင်ဟာဒီတီဒီမာရဲ့ခန္ဓာကိုယ်ကြီးအပုတ်ကြီးအပွားကြီးနဲ့ ခြေသားတော်တဲ့မင်းတို့ရဲ့ခန္ဓာကိုအပုပ်အပွားကြီးဟာ အတူတူပါပဲတဲ့ဘာမှမကွာပါဘူးတဲ့သူလည်းလူဘဝမှာအသက်ရှင်တော့ကမင်းတို့လိုသွားကြတယ်လာကြတယ်နေကြတယ်ထိုင်ကြတယ်စားကြတယ်ဟောဆွနေလောင်းခဲ့တယ်နော်တန်ဃာတော်ရှင်သူမြတ်တွေကိုပြုစုခဲ့တယ်လှုပ်ကြွေးခဲ့တယ်အခုလှုပ်ကြွေးနိုင်သေးလားတဲ့မလှုပ်ကြွေးနိုင်တော့ပါဘူးနော်အခုပုတ်နေတဲ့သဘောကြီးပဲရှိတယ်ပွားနေတဲ့သဘောကြီးပဲရှိတယ် အခုကြီးတယ်ခွဲတယ်လင်းတာတွေအခု မစားသေးတာက ထိမ့်သိမ့်ထားလို့တဲ့နော်အဲ့ဒီလိုကြာကြာထားလိုက်မယ်ဆိုရင် အခုတရက်နှစ်ရက်သုံးရက်လေးရက်လောက်နေတော့ဟာဒီခန္ဓာကိုယ်ကြီးကပုတ်လာပြီးပွာလာပြီးနေဘူးတယ်နဲ့ထီပြီးတော့တခါတဲ့ရင်းနေတယောင်ယောင်နဲ့ဟောဒီခန္ဓာကိုယ်ကြီးကပုတ်နေပြီးပွာနေပြီးအဲ့ဒီအပုတ်အပွားဒီခန္ဓာကိုယ်ကြီးကခန္ဓာနေကြတော့အခုဘာဖြစ်မလဲဟောငှက်တွေကြီးတွေ ပွေတွေလင်းတာတွေလာပြီးစားကြတော့မယ်တဲ့ခေါင်းတချအယိုးတချနော်လက်တချခြေတချတခြားစီတခြားစီအကုန်လုံးကို ဖြစ်သွားရတော့မယ်ဘဝရောက်တော့မယ်အဲ့ဒီကနေမှဒီအယောတွေအသားတွေဟာမိုးတွေလေတွေကြာရင်ကြာရင်နဲ့အခုနီးရဲနေတာလေးတွေကနေနောက်ကျတော့အကုန်ဖြူပွဲပြီးတော့နောက်ဆုံးကျတော့အဲ့ဒီအယောတွေဟာအကုန်အမုံကျပြီးတော့ နောက်ဆုံးတော့မြေဆိုင်မြေခဲတွေဖြစ်သွားမယ်ဘဝဆိုတာခြေသားတို့ဒါပါပဲတဲ့နောက်ဆုံးကြတော့ဘဝဆိုတာဒါပဲခြေသားတို့ဘဝတစ်ခုဆိုတာเนาะနောက်ဆုံးတော့အကုန်မြေကြီးဖြစ်သွားကြရတာပါပဲအဲ့ဒီလိုမြေကြီးမဖြစ်သေးခင်မှာဒီခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့မာနတွေတက်ကြတယ်တဲ့ဟောသူတစ်ပါးတွေကိုနှိမ်ကြတယ်ချိုးကြတယ် အဲ့ဒီလိုကိုကိုကိုမှန်နေတမာနာတွေတက်ပြီးတော့သူတစ်ပါးတွေရဲ့အပေါ်မှာချိုးတာတွေနှိမ်တာတွေလှုပ်တဲ့ပုဂ္ဂိုလ်ဟာသစ္စာမသိလို့အဲ့ဒါလူမိုက်ပဲတဲ့မြတ်စွာဘုရားနော်လူမိုက်တဲ့သစ္စာကိုမသိခြင်းမှာတပါသူ့မှာဘာမှမရှိဘူးတဲ့နော်ဒီခန္ဓာရဲ့ဒုက္ခကိုဒုက္ခမှလည်းမသိဘူးတဲ့နော်မသိဘဲနဲ့ဒီခန္ဓာကိုယ်ကြီးကိုတွေ့တာပြီးတော့ငါကချောတယ်ငါကလှတယ်နော် ငါကနင့်ထက်ပညာတွေတတ်တယ်ငါကဥစ္စာအပြင်ပေါ်တယ်လို့ဆိုပြီးတော့မန်နေတက်လိုက်ကြတာတဲ့ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုအကြောင်းပြုပြီးတော့အဲ့ဒါဘာလို့မန်နေတက်တာလဲဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဟောဒီခန္ဓာကိုယ်ရဲ့အစီအမှန်တွေကိုမမြင်လို့တဲ့အစစ်အမှန်တွေကို မသိလို့တဲ့အဲ့ဒီလိုမသိတဲ့ပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာနော်မန်နေတက်ကြတယ်ဟော ကိုကိုကိုမန်တက်တာလားဆိုတော့မဟုတ်ဘူးတဲ့သူတော်ဘာတွေကိုလည်းသွားပြီးတော့နှိမ်လိုက်ကြသေးတယ်နော်သူတော်ဘာတွေရဲ့အပေါ်မှာနိုင်လိုမင်းထက်ကလည်းပြုတ်ခြင်းညသေးတယ်သူတော်ဘာတွေကိုနှိမ်ခြင်းညတယ်ချိုးခြင်းညတယ်အော်ဒီခန္ဓာကိုယ်ကြီးအပုတ်ကြီးအပွားကြီးမမြဲတဲ့ခန္ဓာကိုယ်ကြီးပါလားလို့အမှန်ကိုမသိအမှန်ကိုမမြင်တဲ့လူမိုက်တဲ့ဒါမြတ်စွာဘုရားနော် ဝိဇယသုတ်တမှာသီရိမာဆိုတဲ့အမျိုးသမီးကိုအကြောင်းပြုပြီးတော့ဒီတရားကိုဟောခဲ့တာเนาะဂါထာတွေအများကြီးနဲ့ပေါ့ဒါဥစဉ်ကမြန်မာလိုဇကပြေနဲ့ဥစဉ်တို့ဒကာဒကမတွေကိုနားလည်အောင်လို့ဒါဥစဉ်ကအကုန်ခြုံငုံပြီးတော့ဒီနေ့ဒါရှင်းပြီးတော့ပြတာပါဒါကြောင့်မို့အဲ့ဒီလိုခန္ဓာကိုယ်ရဲ့အစစ်အမှန်တွေကိုညာနဲ့မှမြင်အောင်ချက်သားတို့ဟိုကြည့်လိုက်ကြသမ်းမှာရှုလိုက်ကြသမ်းမှာဒီခန္ဓာကိုယ်ရဲ့ယွန်စရာတွေဆက်ဆုပ်စရာတွေအဖြစ်မှန်တွေဟာ သေချာမြင်ရမယ်ဆိုရင်ဒီခန္ဓာကိုယ်ကြီးဟာတွေ့တာစရာမရှိတော့ဘူးတတ်မဲ့စရာမရှိတော့ဘူးခြေသားတို့တဲ့မင်းတို့ငါကောငါငါဥစ္စာလို့တွေ့တာထားတဲ့တက္ကရာဒိဋ္ဌိအယူလွဲထားတဲ့ဒီခန္ဓာကြီးကခြေသားတို့တကယ်တမ်းကြတော့အပုပ်ကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်စရာကြီးဘာမှအနှစ်သာရမရှိတဲ့ခန္ဓာကြီးတဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးပြောသလို လယ်ဘင်းမှာခွေးသေးဘုတ်ကြီးဆွဲထားရေအဲ့ဒီခွေးသေးဘုတ်ကြီးကိုတခါတည်းလုံးဝမှမကြည့်ကြဘူးတဲ့မမြင်ဉဏ်ဘူးအဲ့ဒီအနတ်တွေကိုလည်းမခံနိုင်သလိုတပည့်တော်ရဲ့ခန္ဓာကိုယ်ကြီးကိုတပည့်တော်အဲ့ဒီလိုမြင်နေပါပြီဖေယားတဲ့ဥစဉ်တော်တကားတကမာပေါင်းသူတော်ကောင်းတို့တွေကလည်းပဲဒီခန္ဓာကိုယ်ကြီးကိုအော်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားသွားနေရင်နဲ့အတုပစားနေရင်နဲ့လည်းအတုပ ထိုင်နေရင်လည်းအတုပဆိုပြီးတော့အတုပကမ္မထံနေတာပွားနေလိုက်ကြသမှာမြတ်စွာဘုရားဒီအတုပကမ္မထံကိုသင်ပေးလိုက်တဲ့အချိန်မှာပဲအဲ့ဒီတဲမှာသောတာပတိရိမာကိုဆွဲလန်းပြီးတော့နေတဲ့ယဟန်တော်လေးဟာသောတာပတ္တိမက်ကိုတည်သွားပြီအမှန်နေမြင်သွားပြီဒိဋ္ဌိကြီးပြုတ်သွားပြီဩအတုပါကြီးကိုငါတုပလို့ထင်ပြီးတော့ငါမှကြောက်မှပြန်ပြီးတော့မစားနိုင်မအိပ်နိုင် အော်အခုလင်းငါရဲ့တိုင်းတိုင်းတော့မှငါသပိတ်လေးတော့အခုချိန်ဒီမစိရသေးဘူးတဲ့နော်သပိတ်ထဲမှာစားဖို့ထက်လာတဲ့တီဒီမှာလောင်းလှူလိုက်တဲ့စွန်းတွေကလည်းအခုချိန်ဆိုအကုန်ပုတ်နေပြီပွားနေပြီလောင်းလှူလိုက်တဲ့တီဒီလည်းတီဒီမှာဆိုတဲ့တက္ကမကြီးရဲ့ခန္ဓာကိုယ်ကြီးကလည်းပုတ်နေပြီပွားနေပြီတဲ့နော်အဲ့ဒီလို အပုတ်တွေအပွားတွေအော်ငါအတုဘခန္ဓာကိုယ်ကြီးကိုအတုဘလို့မမြင်မဲနဲ့ င့်တဲတယ်လို့ตาရပွဲလို့သွားပြီးတော့မြင်ခဲ့တာပါလားလို့ဆိုပြီးတော့အဲ့ဒီမှာအတုပခန္ဓာကိုယ်ကြီးဟာတိရိမရဲ့အပေါ်မှာလည်းမြင်သလိုသူ့ရဲ့ခန္ဓာကိုယ်မှာမြတ်စွာဘုရားဟောတော်မူတဲ့အတိုင်းညာနဲ့လိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်ငါရဲ့ခန္ဓာကိုယ်ကြီးဟာချွဲတယ်ရှိတယ်ပြည်တယ်ရှိတယ်တလိပ်တယ်ရှိတယ်နှတ်တယ်ရှိတယ်ကျင်ကြီးတယ်ရှိတယ်ကျင်ငယ်တယ်ရှိတယ်ဥသိမ့်ဥမအော်အဆုတ်တယ်ကလေးသားတယ် အလုံးဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အရာတွေအလုံးကတကယ်တမ်းတော့ဘာတစ်ခုမှတာယာပွဲမရှိယွန်တရားဆက်စုပ်စရာကြီးပါလားလို့ယွန်ပွဲဆက်စုပ်ပွဲတွေကို ရှုပွားရင်ရှုပွားရင်နဲ့သောတာပတ္တိမတ်ကိုတည်ခဲ့လေပြီသောတာပန်ကြီးဖြစ်သွားတယ်အဲ့ဒီယဟန်လေးကသီရိမာကနေဖြစ်လာတဲ့နတ်မိဖုရားကြီးကတော့အနာဂါမိမတ္တိတည်သွားတယ် သူ့ခန္ဓာကိုအကြောင်းပြုပြီးမြတ်စွာဘုရားဟောတဲ့တရားကိုညံနဲ့ကြည်ပြီးတော့ဩငါရဲ့လူဘဝတုန်းကလှတယ်ပတယ်လို့ငါထင်ခဲ့တဲ့ခန္ဓာကိုယ်ကြီးကအခုတော့ပိုးတယ်လောက်တယ်စားနေပြီယွန်တရားတွေဆက်ဆုပ်စရာတွေဖြစ်နေပြီဩဒီခန္ဓာကိုယ်ကြီးကယွန်တရားပဲဆက်ဆုပ်စရာပဲနော်နတ်ဖြစ်လဲနတ်ခန္ဓာကိုယ်နတ်အိုနတ်နာနတ်တွေတရားအောင်မှာပဲနော်အဲ့ဒီ နတ်ရဲ့ဘဝလဲမှာလဲပဲအိုနာသေးသေးရှိတာဆိုတော့ညာနဲ့မြင်ပြီးတော့ဆင်ញင်ပြီးတော့သုံးသပ်ပြီးတော့တရားတွေနဲ့ဆင်ញင်လိုက်တာတဲ့ဟောဒီဒီမှာဖြစ်တဲ့တက္ကမကြီးနော်တာဝရိန်သာယာမာဆိုတာဝရိန်သာနတ်ပြည်အထက်ယာမာနတ်ပြည်အဲ့ဒီနတ်ပြည်ကနတ်မိဖုရားကြီးဖြစ်နေတဲ့တိရိမာမျိုးသမီးကအနာဂါမိမတ်ကိုတည်သွားတယ်7000 4000တော့နောက်ထပ်ယဟန်နေလူတွေနတ်တယ် အားလုံးဟာတရားဓုတွေကိုရကုန်ကြတယ်။ဒါကြောင့်မို့ဒီအတုပကမ္မထံဆိုတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒါနိဗ္ဗာန်အမြန်ရောက်ချင်ရင်အတုပကမ္မထံကြီးကို ပွားပါတဲ့ဒီကမ္မထံကိုဦးဇင်းတို့တရားတော်မတွေကိုယ့်ရဲ့ခန္ဓာကိုယ်မှာကျင်ကြီးကျင်ငယ်ရိုးရင်ပေါက်ရင်သွားရင် လာရင်နဲ့အော်ဒီခန္ဓာကိုယ်ကြီးဟာယွန်တရားပါလားဆက်ဆုပ်စရာပါလားငါရဲ့ခန္ဓာကိုယ်ကြီးထဲမှာ ချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှတ်တွေရှိတယ်ကျင်းကြီးတွေရှိတယ်ကျင်းငယ်တွေရှိတယ်။အော်ယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားလို့သွားတိုင်းလာတိုင်းနေတိုင်းထိုင်တိုင်းသာဒီကမ္မထံကိုနှစ်သက်ရင်ဒီကမ္မထံတကူကိုဘာဝိတာဘဟုလိကတာအကြိမ်ကြိမ်သာပွားနေလိုက်စမ်းပါအဲ့ဒီလိုများတာအကြိမ်ကြိမ်အကြိမ်ကြိမ်ဒီခန္ဓာကိုယ်ကြီးတဲ့ကိုပွားပွားပွားပွားပါများတော့ ပွားမှုတတိထေမက္ခသစ္စာပဲနော်ပွားမှုတတိထေမက္ခသစ္စာမက္ခသစ္စာဆိုပွားများတာအကြိမ်ကြိမ်အဖမန်အထထတရားထိုင်ရင်လည်းအတုပကမ္မရာနှစ်သက်တဲ့ပုဂ္ဂိုလ်အတုပပဲပွားနေတခါရစပြီးတရားထိုင်ပြီးဆိုတာနဲ့ဩဒီခန္ဓာကြီးဟာယွန်တရားပါလားဆက်ဆုပ်စရာပါလားပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလား ဩဒီခန္ဓာကိုယ်ကြီးထဲမှာချွဲတယ်ရှိတယ်ပြီးတယ်ရှိတယ်တလိပ်တယ်ရှိတယ်နှတ်တယ်ရှိတယ်ဩဒီခန္ဓာကိုယ်ကြီးတကောလုံးကို ကြည့်ရင်ဝမ်းပိုက်ကြီးကအပုတ်ဆုံးပဲဘာလို့လဲဆိုတော့အစာတွေကျင်ကြီးတွေကျင်ငယ်တွေကဝမ်းပိုက်ထဲမှာရှိတာအဲ့တော့ခန္ဓာကိုယ်ကြီးကသေလို့ပုတ်ပြီဆိုဝမ်းပိုက်ကြီးကစပြီးပုတ်တာအဲ့ဒီကနေမှပေါ်တယ်လောက်တယ်တဖွာဖွာစပြီးကြတာအဲ့ဒီတော့ဩခန္ဓာကိုယ်ကြီးဟာ ပုတ်ရမယ်သဘောကြီးဘာလားပွားရမယ်သဘောကြီးဘာလားဒီထဲမှာကျင်းကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်နော်ဦးတွေရှိတယ်တဲ့အဲ့ဒါကြီးတွေမြအပြင်းများထုတ်ပြီးတော့ချပြီးတော့ကြိတ်ဘာများနှစ်သက်ဆရာရှိလို့တော့ဘာများတာယာဝယ်ရှိလို့တော့ဩယွန်တရားကြီးဘာလားဆက်ဆုပ်ဆရာကြီးဘာလားလို့ဘာဝိတာဘဟုလိကတာအကြိမ်ကြိမ်အကြိမ်ကြိမ်သာပွားနေလိုက်စမ်းပါအဲ့ဒီလိုများဥဒ္ဒနောတရားဓမ္မတွေတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးရဲ့အပေါ်မှာနေရောညာရော ဟောဒီမှာအလုတ်လုံနေရင်းနဲ့သွားနေရင်းနဲ့စားနေရင်းနဲ့လာနေရင်းနဲ့32ခုတာတာခန္ဓာနဲ့အပုတ်ကြီးအပွားကြီးဒါကြီးကိုပဲစွဲပြီးတော့ပွားနေမယ်ဆိုရင်မြတ်စွာဘုရားကအဲ့ဒီကာယကတာတတိကိုသုံးဆောင်နေမယ်ဆိုရင်ခြေသားတို့မင်းတို့အဲ့ဒါအမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတာနဲ့အတူတူပဲ။ဘာကြောင့်လဲဆိုတော့အမြိုက်နိဗ္ဗာန်အမြိုက်နိဗ္ဗာန်လို့မင်းတို့ပြောပြောနေတဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာခြေသားတော်တဲ့ တဏှာမရှိရာနိဗ္ဗာန်ဒိဋ္ဌိမရှိတာနိဗ္ဗာန်နော်မာနဆိုတာမရှိတာနိဗ္ဗာန်တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့တဲ့အဲ့ဒါပပိစတရားတဲ့နော်တန်တရာကို ချက်ထွင်တတ်တဲ့တရား၃ပါးနော်အဲ့ဒီ၃ပါးကတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့တဲ့အဲ့ဒီ ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုဆွဲလန်တက်မှတ်တဲ့တဏှာဆိုတာမင်းတို့မဖြစ်တော့ဘူးအဲ့လိုကြီးတော့ပွားနေလို့ရှိရင်မင်းတို့တဏှာမီးတွေလည်းငြိမ့်နေမယ်ငါကောငါဟာလို့အယူလွဲတဲ့ဒိဋ္ဌိမီးတွေလည်းငြိမ့်နေမယ်နော်ငါလို့မာနေထောင်လွားတဲ့မာနမီးတွေလည်းငြိမ့်နေမယ်ဒိဋ္ဌိမီးတွေတဏှာမီးတွေမာနဆိုတဲ့မီးတွေအဲ့ဒီတရားတွေကိုစိတ်သုံးနေတဲ့နေရာကိုနိဗ္ဗာန်အခု ဒီအတုပဘဝနာကမထံကာယကတာတတိဆိုတာခန္ဓာကိုယ်တတိကတာကိုကာယကတာတတိလို့ပြောတာအဲ့ဒီလိုကာယကတာတတိတယ်ခန္ဓာကိုယ်ပေါ်မှာတတိကပြီးတော့ဩဒီခန္ဓာကိုယ်ကြီးဟာယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားပုတ်ရမယ်သဘောပါလားပွားရမယ်သဘောပါလားလို့ခြေသားတို့အငိမ့်ငိမ့်အဖမန်အထထမင်းတို့အဲ့ဒီလိုများရှုမှတ်ပြီးတော့ပွားများပြီးတော့နေလိုက်မယ်ဆိုရင်တဏမာနာဒိဋ္ဌိတွေငြိမ့်နေတယ် အဲ့ဒါကြောင့်မင်းတို့အမြိုက်နိဗ္ဗာန်ကို သုံးဆောင်နေတာနဲ့အတူတူပဲနော်အမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတာနဲ့အတူတူပဲအဲ့ဒီကာယကတ္တတတိတော်အတုပဘာဝနာတို့မပွားဘူးဆိုရင်အမြိုက်နိဗ္ဗာန်ကိုမသုံးဆောင်တာနဲ့အတူတူပဲတဲ့မြတ်စွာဘုရားနော်ဒါကြောင့်မို့ဥဇင်တော်တရားတွေကမှတွေကအော်ဒီခန္ဓာကိုယ်ကြီးရဲ့အပေါ်ပါ ညံနဲ့ဆင်းញံသုံးသပ်ပြီးတော့အိတ်နေရင်သွားနေရင်လာနေရင်စားနေရင်တရိရတဲ့အချိန်မှာအော်ဒီခန္ဓာကိုယ်ကြီးဟာပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလားယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှအနှစ်သာရမရှိပါလားကျင်ကြီးတယ်ကျင်ငယ်တယ်ချွဲတယ်ပြည်တယ်တလိပ်တယ်နှက်တယ်နဲ့ပြည့်နေတဲ့ခန္ဓာကြီးငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်တရားဆက်ဆုပ်စရာရှိတဲ့ခန္ဓာကြီးပါလားလို့ဘာဝိတာပုလိကတာတဲ့ အကြိမ်ကြိမ်အိမ်မှာနေပြီးတော့ပွားနေလိုက်စမ်းပါအဲ့လိုပွားပါများပွားပါများလိုက်ရင်ဉာဏ်ထဲမှာကိုထင်ထင်ရှားရှားကြီးကိုနော်တကတိမျက်စိနဲ့မြင်ရတကက်တော့မိမိရဲ့ဉာဏ်ထဲမှာဒီခန္ဓာကိုယ်ကြီးကိုကြည့်လိုက်လို့ရှင်ဝမ်းပိုက်ကြီးတွေကဘွားဘွားဘွားဘွားတပုံပွားပြီးတော့ပိုးတွေလောက်တွေစားလာယွန်တရားကြီးဆက်ဆုပ်ဆရာကြီးအဲ့ဒီလိုများတာဦးဇင်းတော်တရားဓမ္မတွေမြင်သည်ထိအောင်ပွားကြည့် နော်မြင်သည်ထိအောင်ပွားကြည့်ဦးစင်းအရင်တော့ကပွားတယ်အဲ့ဒီပွားလိုက်တဲ့အခါကျတော့စာပြီးတော့မြင်တော့ကငုတ်တော့ထိုင်ပြီးတော့တခါတည်းရင်ညွတ်နေရာလောက်ကိုအော်အပုတ်ကြီးပါလားအပွားကြီးပါလားယွန်စရာဆက်ဆုပ်စရာပါလားလို့အဲ့ဒီလိုထိုင်ပြီးတော့ပွားလိုက်တာပွားရေပွားရေ ပွားရေပွားရေနဲ့တခါတဲ့ဝမ်ပိုက်ကြီးရဲ့ရှေ့အနေမှာဘွားဘွားဘွားနဲ့ပေါက်ထွက်လာတယ်လို့ပဲတခါတဲ့အဲ့ဒီမှာ ရေမြုပ်ဆိုင်ကြီးတွေအမြုပ်ဆိုင်ကြီးတွေထတယ်လို့သူကထွက်လာတာအရာကြီးရာဘွားဘွားဘွားဘွားဘွားနဲ့ထွက်လာပြီးတော့ခေါင်းလေးတွေကမဲမဲလေးတွေခန္ဓာကိုယ်ကအဖြူရောင်လို့ပိုးတွေလောက်တွေဟာပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်နဲ့တခါတည်းအဲ့ဒီမှာအကုန်ပွားထွက်လာအော်ဒီခန္ဓာကြီးကယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလို့အဲ့ဒီခန္ဓာကိုယ်ကိုကြည်ရဲကြည်ရဲကြည်ရဲကြည်ရဲနဲ့ တခါတခါနာကိုကြီးတကောလုံးမှာအဲ့ဒီပိုးတွေလောက်တွေစားတာရောရောရောရောရောရောရောရောတကောလုံးခေါင်းတွေရောခန္ဓာကိုယ်ကြီးတွေရောပိုးတွေစားပြီးတော့တခါတည်းအဲ့ဒီမှာအရည်တွေအရွယ်တွေအကုန်လုံးပြိုကျလာတာအဲ့ဒါတွေကဖော်ဖော်ဖော်ဖော်ဖော်ဖော်ဖော်ဖော်နဲ့လောက်တွေကြအရည်တွေကြအယိုရွယ်တွေကြပြီးတော့မှအော်ဒီခန္ဓာကြီးဟာယွန်တရားကြီးပါလားဆက်စုပ်စရာကြီးပါလားငါကောမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့အကြိမ်ကြိမ်သုံးသပ်နေတဲ့အခါကျတော့ အဲ့ဒီမှာဘာဖြစ်သွားလဲဆိုအပေါ်ကောင်အပေါ်ကအရေးတွေဟာအကုန်လုံး draw ဆိုပြီးတော့အကုန်လုံးပြိုကျအကုန်လုံးအဲ့ဒါကြီးတွေအကုန်လုံးအရေးကြီးတွေအကုန်လုံးပြိုကျပြီးတော့ဘာရှိလဲဆိုတော့အယိုးစုကြီးငုတ်တုတ်ကြီးထိုင်နေတာခေါင်းယိုးကြီးတွေလက်ယိုးကြီးတွေကြောယိုးကြီးတွေအယိုးကြီးပဲကြံတော့တယ်အသားတွေဘာမှရှိတော့အကုန်လုံးလောက်တွေစားပြီးအကုန်ပြိုကျသွားပြီအရေးတွေလည်းအကုန်ကျသွားပြီဘာမှမရှိတော့ကြည်နေရင်ကြည်နေရင်ကြည်နေရင် အဲ့ဒီစောစောကနေရဲပြီးတော့နေတဲ့အသားတွေနဲ့ကတ်နေတာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟောခန္ဓာကြီးကမဲမဲ၆၆ကြီးဩငယ်ငယ်တော့ကစွန်းလွန်းဆရာတော်ဘုရားကြီးရဲ့ရုပ်ကလကြီးသွားပြီးတော့ကြော်ဘူးတယ်အဲ့ကြော်ဘူးတော့ကြည့်လိုက်တဲ့အခါကျဟာရုပ်ကလကြီးလည်းမဲလို့၆လို့အခုကိုယ်ခန္ဓာကိုယ်ကြီးမှာငုတ်တုတ်ကြီးထိုင်ရင်းနဲ့အဲ့ဒါလားမြင်ရခန္ဓာကိုယ်ကြီးမှာအဲ့ဒီလိုငုတ်တုတ်ကြီးထိုင်ရင်းနဲ့ အော်ဒီခန္ဓာကိုယ်ကြီးဟာဒီရိုးစုကြီးပါလားမဲပြီးငုတ်တုတ်ကြီးထိုင်နေတာအဲ့ဒီအရိုးစုကြီးငုတ်တုတ်ကြီးထိုင်နေတာကြီးပဲအဲ့ဒါကိုကနေမှအပေါ်ကနေစီးပြီးကြည့်နေရသလိုပဲအဲ့ဒါကြီးမြင်းနေရအဲ့မြင်းနေရတဲ့အခါကျတော့အော်အရိုးစုကြီးပါလားအရိုးစုကြီးပါလားဆိုပြီးတော့အရိုးစုကြီးကြည်ရဲ့ကြည်ရဲ့ကြည်ရင်ကြည်နဲ့ညာဘက်ပခုံးဒီနေရာကနေစပြီးတော့အဲ့ဒီမှာတခါတည်းဂလွတ်ဂလွတ်ဂလွတ်နဲ့ဆိုစပြီးတော့ပြုတ်ကြအဲ့ပြုတ်ကြတဲ့အခါကျတော့ အယောတွေကတဆစ်ချင်းတဆစ်ချင်းပြုတ်ကြနောက်ဆုံးခေါင်းကြီးကလည်းအောက်ပြုတ်ကြရေကြီးပေါ်မှာအယောတွေပုံပြီးတော့အဲ့ဒီမှာကြာပြီးတော့အဲ့ဒီမှာသွားတော့အဲ့ဒါကိုကြည်ပြီးညာနဲ့သုံးသပ်နေရင်နေရင်နဲ့အဲ့ဒီအယောတွေဟာအကုန်လုံးအမှုံတွေအမွှားတွေအကုန်ကြာပြီးတော့နောက်ဆုံးတော့မြေကြီးပေါ်မှာအမှုံတွေကြီးပဲရှိတော့တယ်အဲ့ဒီအမှုံတွေကြီးရင်ကြီးရင်ကြီးရင်ကြီးရင်နဲ့ ခေါင်းကိုခေါင်းဆိုတာမရှိတော့ဘူးကိုဆိုတာမရှိတော့ဘူးခြေဆိုတာလည်းမရှိတော့ဘူးလက်ဆိုတာမရှိတော့ဘူးပုတ်တယ်ဆိုတာလည်းမရှိတော့ဘူးပွားတယ်ဆိုတာလည်းမရှိတော့ဘူးအယောဆိုတာလည်းမရှိတော့ဘူးစောစောတုန်းကအပုတ်ကြီးတွေမြင်ရတယ်အပွားကြီးတွေမြင်ရတယ်အယောကြီးတွေမြင်ရတယ်အခုကျတော့အယောဆိုတာလည်းမရှိဘူးအပုတ်ဆိုတာလည်းမရှိတော့အပွားဆိုတာမရှိဘူးဘာရှိလဲအမှုံတွေဖြစ်နေတာအဲ့ဒီကလတ်မုံတွေဓာတ်မုံတွေပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ကြည်ရဲကြည်ရဲကြည်ရဲနဲ့ တဲကံပါကြီးတွေများပျော်ပြီးတော့ကြာနေသလိုပဲအဲ့ဒီအကုန်လုံးမြင်နေရတဲ့အဲ့ဒီဟာကြီးတွေအမှုန်တွေပဲရှိတော့တယ်အမွှားတွေပဲရှိတော့ခေါင်းဆိုတာမမြင်ရတော့ဘူးကိုယ်ဆိုတာမရှိတော့ဘူးလက်ဆိုတာမရှိတော့ဘူးခြေဆိုတာမရှိတော့ဘူးအကုန်လုံးနဲ့အမုံတွေအမွှားတွေအကုန်ကြာပြီးရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တန်လျက်တွေသွားနေသလိုတက်ကမ်းမာတွေပြိုနေသလိုတွေဖြစ်လာတာ အဲ့ဒီလိုဥဇင်တော်တကားဒကမတွေဟောဒီခန္ဓာကိုယ်ကြီးကိုမြင်အောင်ပွားလိုက်ကြသမ်းပါတဲ့အဲ့ဒီလိုမြင်လာမှအဲ့ဒါကဏ္ဍတွေပြိုမှာနော်ကဏ္ဍတွေပြိုမှာအဲ့ဒီတဲမှာအခုပြောသလိုအတုပါအတုပါလို့မြင်အောင် ရှုခိုင်းတာဒါပညာပဲရှိသေးတာအဲ့ဒီအတုပါပညာကလည်းခွာရမယ်တဲ့နော်မူလတိုင်းဆရာတော်ဖရာကြီးရဲ့ ဒါနောက်ဆုံးမက်ကူးပုံလေးကိုနာကြည့်တော့လေဆရာတော်ဘုရားကြီးဒီအတုပနေကူးသွားတာနော်အတုပတွေတခါတည်းညင်ပြီးတော့တခါတည်းကိုခန္ဓာကိုယ်ကြီးကိုကြည့်ကိုမကြည့်ကျင်တော့ဘူးတဲ့ဘယ်ချိန်မှကြည့်လိုက်ကြည့်လိုက်ဟာပုတ်နေတယ်ပွာနေတယ်ယွန်တရားဖြစ်တယ်ဆက်ဆုပ်စရာဖြစ်တယ်အဲ့ဒါနဲ့နေတရားထိုင်တရားမရှိတော့ဘူးတလောကလုံးဘယ်ကြည့်ကြည့်မြင်သမျှအကုန်ပုတ်နေတာပွာနေတာသူ့အိမ်ကသူ့ရဲ့ အရင်လူဘွားတုန်းကဇနီးမယားတွေလှမ်းကြည့်လိုက်တော့ဟာအကုန်ပုတ်ပွားပြီးတော့ယွန်တရားတွေအကုန်ဖြစ်လူပြည်လောကနတ်ပြည်လောကရှိသမျှအကုန်ကြည့်အကုန်ပုတ်ပွားပြီးတော့ယွန်တရားကြီးတွေဆက်ဆုပ်စရာကြီးတွေဖြစ်ပြီးတော့အဲ့ဒါနဲ့အော်ငါဘယ်နာသွားဘလို့နေရပါမလို့ဆိုပြီးတော့အဲ့ဘယ်နာနေရဘုန်းကြီးအောင်သွားအဲ့ဒီဘုန်းကြီးကလည်းညကျိန်ကနန်းနေ तू ကသွားစကားပြောတော့ကိုကဘုန်းကြီးကစကားလေးပြောရင်တော့ခေါ်ခေါ်ခေါ်ဆိုအဲ့ပြောတော့ဘုန်းကြီးကြည့်လိုက်တော့လေဟာပုတ်ပွား ပြီးတော့တခါလဲအဲ့ဒီကနေပြီးတော့အော်အပုတ်ကြီးအပွားကြီးပဲဆိုပြီးတော့သက်တာရရမလားလို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ရုပ်ပွားတော်ရှေ့မှာထိုင်ပြီးတော့ကြည်လိုက်တဲ့အခါကျတော့လေအော်ရုပ်ပွားတော်ရဲ့မျက်နာတော်လေးကြည်ရဲ့ကြည်ရဲ့နဲ့ဖရာရဲ့ရုပ်ပွားတော်ကလည်းသူ့ရဲ့စိတ်ထက်မှာပုတ်လာပြီကြောက်စင်းတို့ရပုတ်တာမဟုတ်ဘူးနော်သူ့ရဲ့စိတ်မှာပုတ်တာအဲ့ဒီလို စိတ်ထဲမှာပုတ်ပွားပြီးတော့မှအဲ့ဒီမှာနေအော်ငါပုတ်တယ်တင်ညာပေးလို့ပုတ်နေရပါလား ပွားတယ်တင်ညာပေးလို့ပွားနေရပါလားတကယ်တမ်းညာနဲ့ပြန်ပြီးတော့ဆင်ញင်ကြည့်လိုက်တဲ့အခါရောက်တော့အော်ဒီခန္ဓာကိုယ်ကြီးဟာအခုမြင်နေရတဲ့အပုတ်ကြီးအပွားကြီးအဆိုင်ခဲကြီးဟာပထဝီဓာတ်ပါလားပထဝီဓာတ်ရဲ့အဆိုင်ခဲကြီးဒီပေါ်မှာအရေတွေယောစီးနေရတာကတော့ဝါအာဘောဓာတ်ရဲ့ယိုစီးမှုသဘောတွေပါလားယိုစီးဖွဲ့စီအာဘောတဲ့နော်မဲလိုက်ညိုလိုက်ဖြစ်နေရတာကဒေသောဓာတ်ရဲ့သဘောတွေပါလား တွန်းလိုက်ကန်းလိုက်နဲ့ဖြစ်နေရတာကဝါရောဓာတ်ရဲ့သဘောပါလားလို့အတုပါရဲ့အပေါ်မှာပထဝီတေဇောအာဘောဝါရောဆိုပြီးတော့အဲ့ဒီမှာဆင်ញင်သုံးတက်လိုက်တဲ့အခါရောက်တော့အဲ့ဒီမှာအယောဇိုင်ကြီးတွေပေါ်လာတဲ့ပေါ်လာတဲ့အယိုးကြီးတွေကလည်းအော်ပထဝီဓာတ်ရဲ့သဘောပါလားဒီထဲမှာဖွာဖွာဖွာဖွာနဲ့လှုပ်ရှားနေတာကဝါရောဓာတ်ရဲ့သဘောတွေပါလားအော်ဒီအမုံလေးတွေကိုဖွဲ့စည်းပေးထားတာကအာဘောဓာတ်ကဖွဲ့စည်းပေးထားတာပါလား မဲလိုက်ညိုလိုက်ဖြစ်နေတာကဒေဇောဓာတ်ရဲ့သဘောပါလားလို့နော်အတုပါရဲ့လက္ခဏာပေါ်မှာတက်ကြည်လေးပါးတွေတင်းရှုအယိုးသူကြီးတွေပေါ်မှာတက်ကြည်လေးပါးတွေတင်းရှုတော့ကဏတွေပြိုကွဲပြီးတော့အဲ့ဒီမှာအမုံတွေအပွားတွေကြအဲ့ဒီအမုံအမုံလေးတွေအတွင်းမှာလည်းပဲပထဝီဓာတ်ရဲ့သဘောတေဇောဓာတ်ရဲ့သဘောအာဘောဓာတ်ရဲ့သဘောဝါယောဓာတ်ရဲ့သဘောအော်ပထဝီတေဇော အာဘောဆိုတဲ့ဓာတ်လေးပါးရဲ့ဖွဲ့စည်းထားတဲ့အမုံတွေပဲရှိပါလားလို့အဲ့ဒီမှာအမုံတွေရဲ့အပေါ်မှာကြည်ပြီးတော့အဲ့ဒီကနေမှ ဓာတ်လေးပါးရဲ့သဘောတွေဟာဘာလဲဖောက်ပြန်ပြောင်းလဲနေတတ်တဲ့ရုပ်ရဲ့သဘောဟောပရမတ်ရုပ်တွေမြင်သွားပြီအဲ့ဒီရုပ်တွေရဲ့ပြောင်းပြောင်းနေတတ်တဲ့သဘောတတ္တိလေးပဲရှိတယ်တဲ့အဲ့ဒီအပေါ်မှာပြောင်းပြောင်းညွတ်နေတာကအနန္တဟောရုပ်နဲ့နာနဲ့လည်းသိပြီအဲ့ဒီရဲ့အပေါ်မှာအော်ဒီပေါ်မှာကောင်းသဘောဆိုးသဘောခံစားနေတာကဝေဒနာခန္ဓာအော်အမှုံလေးလို့တင်ညာပေးနေတာကတင်ညာခန္ဓာ အဲ့ဒီပေါ်မှာဆွဲလန်းသွားတာကဥပါရခန္ဓာဒီအမုံလေးလို့သိနေတာကဟောဝိညာဉ်နဲ့ခန္ဓာဆိုတော့အဲ့ဒီမှာခန္ဓာ၅ပါးကိုလည်းသိပြီးယုံနာ၅ပါးကိုလည်းသိပြီးအော်ဒီခန္ဓာ၅ပါးရဲ့သဘောတရားအနိစ္စမျက်မရှိပါလားဒုက္ခဆင်းရဲပါလားအနတ္တအစိုးမရပါလားဒီခန္ဓာ၅ပါးယုံနာတရားတွေဟာအကြောင်းကြောင့်အကျိုးတွေဖြစ်နေပါလားနော်အကြောင်းမရှိအကျိုးမရှိရင်ဒီခန္ဓာ၅ပါးယုံနာ၅ပါးဆိုတာမဖြစ်ဘူးအကြောင်းကိုလည်းဆင်ញင်တဲ့အကျိုးကိုလည်းဆင်ញင်တဲ့ ယုံနာနှစ်ပါးကိုလည်းဆင်ញင်သုံးသတ်တယ်ခန္ဓာ၅ပါးကိုလည်းဆင်ញင်သုံးသတ်တယ်အော်ဒီခန္ဓာ၅ပါးယုံနာနှစ်ပါးတွေဟာဒုက္ခသစ္စာအမှန်တရားပါလားလို့ဒုက္ခသစ္စာကိုလည်းပိုင်းခြားပြီးတော့သိတယ်ဒီပေါ်မှာငါကိုငါငါဥစ္စာလို့ဒီဒုက္ခကိုဒုက္ခမှမသိဘဲနဲ့တဏှာသမှုတရားဆွဲလာရတာကသမှုတရားသစ္စာပါလားနော်ပိုင်းခြားသိရမှာကဒုက္ခသစ္စာပယ်ရမှာကသမှုတရားသစ္စာပါလားဟောသစ္စာကိုသိလာပြီ အော်အခုပွားများနေရတာကတော့မက္ကသစ္စာပါလားဒီဒုက္ခသမုဒရာတွေခြုံငိမ့်သွားတာကဏီရောဓသစ္စာပါလားလို့သစ္စာတရားကိုလည်းသိပြီးတော့ဆရာတော်ဘုရားကြီးဟာမက်ကိုကူးသွားတယ်လို့ဦးဇင်းတို့ဆရာတော်ဘုရားကြီးရဲ့မက်ကူးတဲ့အခန်းထဲမှာလည်းနာရပါတယ်ဒါကြောင့်ဦးဇင်းတော်တရားဓမ္မအပေါင်းသူတော်ကောင်းတို့တွေမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကလည်းချက်သားတော်တဲ့ ဒီအတုပကမ္မထံကြာမင်းတို့ကိုနိဗ္ဗာန်ကိုအမြန်ဆုံးရောက်စေနိုင်တဲ့ကမ္မထံကြီးတဲ့ဒါကြောင့်ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကလည်းပဲအော်မြတ်စွာဘုရားနဲ့အရိယာအပေါင်းသူတော်ကောင်းတွေဒီကမ္မထံကို ပွားပြီးတော့နိဗ္ဗာန်ကိုရအောင်ယူသွားကြသလိုငါတို့လည်းပဲငါတို့ရဲ့ခန္ဓာကိုယ်ကြီးရဲ့အပုတ်တွေအပွားတွေအဖြစ်မှန်တဲ့အရှိမှန်တွေကိုသိအောင် အထောက်ပြီးတော့အိုခြင်းကိယာနာခြင်းကိယာဒေခြင်းကိယာကိုရအောင်ကြင့်ကြံမယ်ဆိုတဲ့တရားစိတ်နဲ့ ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်အတုပကမထံတရားတော်မြတ်ကိုကျင့်ကြံကြိုးကုန်ပွားများအားထုတ်နိုင်ကြပါစေကုန်သောတည်းသာဓုသာဓုသာဓုပါဖြင့်